စ္ဆံဝတိမင်္ဂလာသစ္စာတရားသည်ဟဝေစေတိတာဓုတရံလွန်ကဲထူးချွန်သာကောကောင်းမြတ်သောယတာဖြစ်ပါ၏ပညာဇီဝိဇီဝိတံတမ္မာပฏิပတ်အချင်းမြတ်ဖြင့်မပြတ်ပွားထွေးပညာဖြင့်ပြီးကြည်လျက်အသက်ရှင်သောအသက်ရှင်ခြင်းမျိုးကိုအသက်မွေးမှုကိုတည်ထံချီးမွားအမြတ်ဆုံးဟု၏ အာဟုဘုရားမြတ်စွာဘုရားတွင်နေကြောင်းတန်ချုံမိတ်ဆိုတော်မူအပ်ပါ၏ယနေ့ကဲ့သို့ဘဂဝါလုံးလောကထိုတန်မြတ်စွာဘုရားသည်ဩဝါစာရုဏာရှိသောပညာအဖြင့်ကောင်းမှမတွေ့ဖြေကြဟောကြတော်မူလိုက်ပါ၏တည်းသာ ထဲမှာအမေးပဲရှိတယ်အဖြေမရှိဘူးအဖြေကိုမြတ်စွာဘုရားဖြေလိုက်တော့အာလောကဘလူကြီးရဲ့စိတ်ဟာနုညံ့သွားတယ်မူတုစိတ်ကနုညံ့ပြီးတော့ကျင်လင်တော့တရားတော်ခံယူဖို့တုံးတတ်ဖို့ဆင်ញံဖို့တရားတော် ဉာဏ်ပညာနဲ့ထိုးထွင်းသိဖို့အတွက်အစင်းင်းဖြစ်သွားတယ်ကံလာစိတ်ဓာတ်စိတ်လေးတွေနုညံပြီးတရားတော်အတွက်အစင်းင်းဖြစ်နေတော့နိဝရဏတွေကျင်းသွားတယ်ကာမိသနာနိဝရဏပြာဝရနိဝရဏအထိနာမေတ္တာနိဝရဏဥဒိသကုကုသနိဝရဏဝိသိကိသနိဝရဏဒုလောဒုလောဒုလောစိတ်ပဲကျင်းသွားတယ် လောဘယုံမဲ့စိတ်တွေလည်းကျင်းသွားတယ်တည်ငါပေါ့စိတ်ဆိုးတာတွေပြင်းမာတာတွေလည်းတည်ငါကျင်းသွားတယ်ပြန်မနာတွေလည်းကျင်းသွားတယ်အိတ်ချင်တာတွေလည်းကျင်းသွားတယ်အဲဒီလိုနိဗ္ဗာန်ရည်ကျင်းစင်တဲ့စိတ်ကိုဝိနိဝရဏစေတ္တာနိဝရဏပေါ့နိဝရဏအဲဒီနိဝရဏရှိမှဝိလေးထည့်လိုက်တာဝိနိဝရဏ ကင်းသွားတဲ့သဘောနိဝရဏကင်းသွားတဲ့စိတ်အော်နိဝရဏတွေကင်းသွားတော့စိတ်ဟာချက်ချက်နဲ့မြဖြစ်လာဘယ်နေရာမှာထင်မြင်လာလဲဆိုတော့ေတရားပဲမာသတာတို့ဝိရိယတို့တတိတို့သမာဓိတို့ပညာတို့အဲ့လိုမှနှုတ်နှုတ်နေနေထိုင်ထိုင်မှန်မှန်မဟုတ်တော့ထက်ထက်မြဲမြဲတွတ်တွတ်လဲလဲဒါလိုဖြစ်လာတယ် Rahu Udeka Sedar Ya dia dan awak minat jinu wabi Dia setia khai khai khai Pada gusya ni mami cina ini Kiti awak minat sahabat ya kita lah Khai khai khai khai khai jinu wabi Rahu Pattana Sedar Budu Sedar ကာမစိတ်ဓာတ်နိဝရဏစိတ်ဓာတ်ဥဒေကစိတ်ဓာတ်အတ္တမစိတ်ဓာတ်အလားတူပါဘုရားနာမမြင်နေတဲ့ခြေရောက်လာအဲသူဆက်ပြီးတဲ့ကထံသူတရတိဩဃံကထံသူတရတိအာနဝံကထံသူဒုက္ခမစ္စေတိကထံသူပရိတောဇတိ ကထာလူပေတို့လည်းပေတရားဖြင့်ဩကံဩဃလေးခံရည်ပြကျမ်းကိုတရပိကုမြောက်နိုင်ပါသည်။ကထာလူပေတို့လည်းပေတရားဖြင့်အနံဘဝတန္တရာသမုဒ္ဒရာကြီးကိုတရတိကုမြောက်နိုင်ပါသည်။ကထာလူပေတို့လည်းပေတရားဖြင့်ဒုက္ခံကာမဝိဒုက္ခတွေကို သန္တရာဝတ္တုခတွေကိုအစ္စေတိလွန်မြောက်နိုင်ပါသည်ကထာလူဘေတို့လျင်အဘေတရားဖြင့်ပရိသုဇတိကိလေသာအငြိကြီးအလုံးတန်ရှင်းစင်ကြယ်စေနိုင်ပါသည်ဖြစ်ဒီဤကဲ့သို့အာရဝကနာမအာရဝကအမိရှိတဲ့ယက်ခောနဘလူကြီးဒီဘဂဝန္တမြတ်စွာဘုရားကိုပု္ပ္ပာမိမေရှောင်လိုက်ပါမည်တည်း တရား၄ပါးပဲဘယ်တရားနဲ့ဩဃလေးခံရည်ရင်ကြမ်းကူးမြောက်နိုင်ပါသလဲဘယ်တရားနဲ့ဘဝတန္တရာသမုဒ္ဒရာကြီးကိုကူးမြောက်နိုင်ပါသလဲ ဗေဒယနဲ့သန္တရာကိုဆင်းရဲဆိုပေမဲ့အဓိကကာမဒုက္ခဗေဒယနဲ့လုံမြောက်နိုင်ပါသလဲဗေဒယနဲ့လောဘဒေါသမောဟအစရှိတဲ့1500ကိလေသာတွေအကုန်လုံးတန်ရှင်းစင်ကြယ်စေနိုင်ပါသလဲမြတ်စွာဘုရားဝိရှောအဲ့ဒါလေးဆိုကြည့်ကြဟောတာလေးဗျာဟောတာလေးဗျာ Gracias. Baba. အပမဒိနာအနဝံဝရိနာဒုက္ခမစေတိပညာယပရိသုံးစတိတတ္တယသရတရားဖြင့်သူတရိုက်ဆေဗျာသူတရိုက်ဆေဘဘောဓိပခိယတရား39ပါးတို့ကိုမမိတ်မသုံးယုံခြင်းခြင်းတည်ဟူသောယုံကြည်ခြင်းတည်ဟူသောတတ္တတရားဖြင့် ဩဃဩဃလေးခံဤပညာမှုတရတိကုမြောက်နိုင်ပါ၏ဝရိယနသမပဒံလုံးလဝရိယဖြင့်အပမဒေနမမိမလျော့မကောမတန်ထက်တန်သောတတိတရားဖြင့်အာနဝံဘဝတန္တရာသမုဒ္ဒရာကြီးကိုတရတိကုမြောက်နိုင်ပါ၏ဝရိယနသမပဒံလုံးလဝရိယဖြင့်ဒုက္ခကာမဒုက္ခတွေကို အစ္စေတိလွန်မြောက်နိုင်ပါ၏ပညာရအရတ္တကိုပညာဖြင့်ပရိသုဇတိကိလေသာအလုံးတို့မှတန်ရှင်းစင်ကြယ်စေနိုင်ပါ၏ဤတိဤကဲ့သို့ဘဂဝါသုံးလောကထောထားမြတ်စွာဘုရားသည်အဝေါ်စာကရုဏာရှိသောပညာအဖြစ်ကောင်းမှမသွေဖြေကြဟောကြတော်မူလိုက်ပါပေတည်း တရားဖြင့်ဩဃာလေးခံစီစဉ်တရားကိုလွန်မြောက်နိုင်ပါလေဒီမနက်ပိုင်းအနေနဲ့ပြောတရားတရားဖြင့်လွန်မြောက်နိုင်တဲ့ဘုပ္ပထမအမြတ်ဆုံးဥစ္စာဆိုတဲ့တရားတရားနဲ့အခုဩဃာလေးခံစီစဉ်တရားကိုကြော်လွန်နိုင်ကုမြောက်နိုင်တဲ့တရားတရားတရားချင်းတော့အတူတူပဲဒါပဲနဲ့ ဉာဏ်ပညာချင်းပွာသွားတယ်ဉာဏ်ပညာနဲ့ရှင်တဲ့တရားပထမပိုင်းကကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမတက္ကတာတာမဒိဋ္ဌိဉာဏ်နဲ့ရှင်တာအခုကြတော့ဝိပဿနာတာမဒိဋ္ဌိဉာဏ်နဲ့ရှင်တဲ့တရားမျိုးဒုက္ခရိုက်စေပါဘောဓိတက္ခိယတရား39ပါးတတ္တအနောအရဟတံဓမ္မနိဗ္ဗာန်ပတ္တိယ တုတ်တုတာလရိပညာအပမတောဝိသကနောရဟတအရဟတနာဘယယဟနာယဟနာအရှင်သခင်မြတ်တို့၏နိဗ္ဗာန်ပရိယနိဗ္ဗာန်ထုံချောက်ရရောက်ချီဓမ္မကြောင်းရမှန်ညာတုတရိုက်7ပါးဘောဓိပက္ခိယ139ပါးတို့ကို တတ္တဟံတော့မမိတ်မသုံးတက်ဝင်ယုံကြည်တော့တရားတရားဖြင့်ဒီနေရာမှာတရားတော့ပြောပြောရည်မတုတ္တတာအပမတောဝိသကနောအဲ့ဒီလေးချက်ကပညာရာကြောင့်ဒီလေးခုလေးပြင်အာလဝကဘလူရသောတာပန်တည်တယ်သောတာပန်တည်ပြီးတဲ့အခါဆက်မေဖို့မသူက ကထာန္တုလဘတိပညာကထာန္တုဝိတတိဒနာကထာန္တုကိတ်တိပဘောတိကထာမိတ္တနိခန္တတိအကမလောကပရလောကကထာပစ္စနာသောစတိ၅ချက်အပိုက်အဖြစ်၆ပိုက်အဲ့ဒါအလောကဘယ်လိုဆက်ပြီးမှအဲဆက်ပြီးတဲ့အခါမှာဘယ်လိုတော့ဘယ်လိုအကြောင်းကြောင့် လောကီလောကုတ္တရာပညာတွေရနိုင်ပါသလဲမေးတဲ့အမေကိုမြတ်စွာဘုရားပြန်ဖြေထားတာတတ္တဟနောရဟတအဲ့ဒီတရားတတ္တဟာနောတထာကိုပြောအခုဒုတိယအပိုင်းနဲ့ဆိုင်တဲ့တရားတတ္တဟာနောနိဗ္ဗာန်ပတ္တိယနိဗ္ဗာန်ထုံချောရရောက်ချီကြောင်းရမှန်ညာဓမ္မသူတရိစေဘာဘောဓိပက္ခိယတရား39မှာတို့ကို တတ္တဟနောမမိတ်မတုံတက်ဝေယုံကြည်သည်ဖြစ်၍ဘောဂလေးပါးခုမြောက်ဖို့အတွက်တရားတရားဟာအဓိကဘာနဲ့ပါယုံကြည်ဖို့လဲဒုရယစေပါနဲ့ဘောဓိပက္ခိယတရားသုံးခုနှစ်ပါးနိဗ္ဗာန်ထုချောရာရောက်ခြင်းအကြောင်းရင်းမှန်ညာဒုရယစေပါဒုရယစေပါတခုလည်းပြောရအောင် آپ کے تم خواب ریلیب تمبی ای بال ایاب پاب پوسب مر ادی گی لے سر تنا نہیں ဘာဒနာနေရရဲ့သူတရိုက်10ပါးသီလနဲ့ပတ်သက်တယ်အခုဗောဓိမဂ္ဂရတရား39ပါးကြတော့တမာဓိပညာနဲ့ပတ်သက်တဲ့တရားခုနကမှသီလဝိသုဒ္ဓိဖြစ်ဖို့ဟောဒီကြတော့စိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိတွေမကောင်းဆက်သွားမယ်ဒိဋ္ဌိဝိသုဒ္ဓိကင်္ခာဝိတရဏဝိသုဒ္ဓိမဂ္ဂမဂ္ဂဉာဏ်နဲ့တသနာဝိသုဒ္ဓိပฏิပဒါဉာဏ်ဝိ ဒသနာဝိတ္တုညာနာဒသနာဝိတ္တုအဲ့ဒီဆက်သွားတယ်အဓိကပြောရင်တော့သမာဓိနဲ့ပညာရာကြောင်းဘောဓိပက္ခိယတရား39ပါးလေသမာဓိနဲ့ပညာရာကြောင်းအဲ့ဒီသမာဓိပညာကိုထောက်ပံ့တာကသီလအဲ့ဒီသီလကိုဒီမှာသူစရိုက်10ပါးဒုစရိုက်10ပါးကိုရှောင်ကျင်လိုက်တော့သူစရိုက်10ပါးဒုစရိုက်10ပါးဆိုတော့ तू က တိလလို့ပြောနေတယ်အဲ့ဒီထဲမှာလည်းဘာဝနာပါတမထပါပါဘယ်ထဲမှာပါလဲဆိုတော့မနောဒုစရိုက်သုံးပါးကိုရှောင်မှုဗိဇာဗျာပါဒမိစ္ဆာဒိဋ္ဌိအဲ့ဒါတွေကိုရှောင်နိုင်ဖို့ကြတော့အ ਨੇ ဆုံးတမထတော့ဟောမိစ္ဆာဒိဋ္ဌိကိုရှောင်နိုင်ဖို့ကြတော့ဝိပဿနာပညာလိုပဲတမထဝိပဿနာပါသွားတော့ ဒါပေမဲ့လို့သူ့ကိုအချင်းချင်းပြောလိုက်တယ်သူသလိုက်၁၀ပါးသီလတိတ်ခါသီလဝိတ္တုဘောဓိပက္ခရာတရား39ပါးကြတော့ဓမ္မတိနဲ့ဆိုင်တဲ့ပညာနဲ့ဆိုင်တဲ့အဲ့ကျန်တဲ့ဝိတ္တုတွေပေါ့ဝိပဿနာဉာဏ်တွေပေါ့ဉာဏ်ဝိတ္တုတွေဒိဋ္ဌိဝိတ္တုတွေသင်္ခါဝိရဏဝိတ္တုတွေမေက္ခမေက္ခဉာဏဒသနာဝိတ္တုတွေပฏิပဒါဉာဏဝိတ္တုတွေ ညာနဲ့တဏှာဝိတုဒ္ဓိကိုစသည်ရတယ်။အဲဒါတွေနဲ့ဆိုင်တယ်။အောဃလေးခံရေပြင်းကြားမှုကျော်လွှားနိုင်မှု။ဘာနဲ့ကျော်လွှားမလဲဆိုတော့တတာတဲ့။တတာနဲ့ကုမြောက်နိုင်တယ်ကျော်လွှားနိုင်တယ်ကုမြောက်နိုင်တယ်။အဲဒါတရားဟာသူတရိုက်ဆယ်ပါးဘောဓိပတိယတရား39ပါးမမိတ်မတုံယုံကြည်တဲ့တရားတရား တို့ရှိပဲကမြို့သားမြို့သမီးတို့ရဲ့အမြတ်ဆုံးဥစ္စာဟာတရားဘုရားအဲ့ဒါလည်းတော့ဘာဝင်ကြည့်ရလဲတေရနာဒုံနာကံတန်အကျိုးယုံစီရာသူလည်းတရားလည်းသူလည်းဉာဏ်ပညာပါတာပဲအောကပနာတရားပြောလို့ရယုံကြည်တာအခုတရားလည်းပဲအောကပနာတရား ဲ့လိုညဉ့်ညမပါပဲနဲ့ဘဂလနာရေအဝါကြွားရင်းနဲ့ရှင်ကြည်ရာကြတော့မတာရတရာပဒါနာတရာတာကုသူညာညာကုသူနေနေညံပညာနဲ့ရှင်တဲ့တရာကြတော့ဩကပနာတရာမညံပူညာနဲ့ရှင်တဲ့တရာကြတော့အဓိပ္ပာယ်အစလတရာအဓိပ္ပာယ် အာဂမတရားကြတော့ဘုရားအလောင်းများမှာဖြစ်တဲ့တရားမညာပုံညာမရသေးပေနဲ့မညာပုံညာရတတ်တဲ့ယုံကြည်မှုခိုင်မြဲတဲ့ဘုရားတော်မှာဖြစ်တဲ့တရားမျိုးကိုအာဂမတရားမညာပုံညာရတဲ့သောတာပန်တရားကဒီမှာဖြစ်တဲ့တရားကိုအဓိကမတရားအဓိကမတရားတနည်းအားဖြင့်အစလအစလစလဆိုတာတုံ့လောက်တာ အာတာမထာမတုံ့လှုပ်တဲ့တရားဆလာဒရာဉာဏ်ပညာနဲ့ရှင်နဲ့မဲ့ဖို့တော့မရသေးဘူးလောကီဉာဏ်ပညာတွေနဲ့ရှင်နဲ့ဝိပဿနာဉာဏ်ပညာနဲ့ရှင်နဲ့ကာမတုက္ကတသမ္မာဒိဋ္ဌိဉာဏ်နဲ့ရှင်နဲ့အဲ့ဒီတရားမျိုးကြတော့ဩကပ္ပနာတရားအဝါကြွားတွေနဲ့အာဟုတုတွေရောပြီးတော့ကုသိုလ်ကနည်းနည်းအာဟုတုများများအဲ့ဒီတရားမျိုးကြတော့ ပတ္တာဒရာအဓိကမဒရာရဲ့အာဃမဒရာရဲ့အဓိကမဒရာကိုအစလဒရာလို့လည်းသုံးလို့ရတယ်။ဒါဝဟာရဘုဒ္ဓတာ။အခုပြောနေတဲ့ဒရာပဲအဲဒီမှာပါမလား။ဩကပ္ပနဒရာ။ဉာဏ်ပညာနဲ့ရှင်တဲ့ဒရာအဓိကမလို့မရောက်သေးဘူး။ မညာမညာမရတဲ့အဓိကမတရာဆလတရာတော့မရောက်သေးဘူး။ဩကပနာတရာဩကပနာတရာချင်းတူပေမဲ့လို့ဘုပ္ပဓမအမြတ်ဆုံးဥစ္စာဆိုတာကကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမတက္ကတာတာမဒိဋ္ဌိဉာဏ်လောက်နဲ့ရှင်းတာ။ဒါနတိလာကိုယုံယုံကြည်ကြည်နဲ့ကြိုးစားအထောက်တယ်ဒါတရားပဲ။ကုသရာကြတော့ဒါနတိလာနဲ့မကတော့ဘာလို့ပါလာပါလဲ။ သမထဝိပဿနာတရားတွေပါလာတယ်သတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးအေဒီပါ၄ပါးအေဒီ၅ပါးဘုံ၅ပါးဘုဒ္ဓခဏပါးမဂ္ဂင်၈ပါးအဲ့ဒါပေါင်းလိုက်ရင်ဘောဓိပက္ခိယတရား39ပါးမဉ္ဇဉ်ဘုံဉာဏ်ရာအကြောင်းတရားလို့ဘောဓိပက္ခိယတရားလို့ခေါ်တယ်အဲ့ဒါသတိပဋ္ဌာန်၄ပါးပဲကြည့်ပေါ့ယောဂီတို့အားထုတ်သမထအဝိပဿနာမပေါင်းလိုက်ပါ အခုပြောတဲ့တရားကဩကပ္ပနာတရားအဓိကဘာတွေအတွက်လဲဆိုတော့သမထနဲ့ဝိပဿနာအတွက်သူတရက်7ပါးနဲ့ဘောဓိပက္ခိယ139ပါးကိုမမိတ်မတော်ယုံကြည်တဲ့တရားတရားဖြင့်ဒိဋ္ဌောကကုမြောက်နိုင်တယ်ဒိဋ္ဌောကဒိဋ္ဌိဩကဝေဩကဒီလိုပဲ မြစ်ပြင်ကျယ်သေးမှာအမှန်တန်ကြီးကျယ်တဲ့ဝေဝကရည်တွေလေးတွေတင်းမောတွေဖြတ်သွားဖို့ခဲရင်ဖြတ်သွားရင်ဝဲတဲ့မြုပ်ပါတာများတယ်တို့တန္တရာကြီးထဲမှာလည်းပဲဒိဋ္ဌောကဆိုတဲ့ဝေဝကရောရုံကြာခဏနာကြမ်းနေတဲ့ဝေဝကရဲ့အကြောင်းကိုနည်းနည်းနှလုံးသွင်းအောင် သမုဒိသစ္စာအနေနဲ့ယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တ attva တွေငါတွေသူတွေငါဥစ္စာတွေသူဥစ္စာတွေအဖေအမေတွေသားသမီးတွေဇနီးခင်မွန်းတွေသမုဒိသစ္စာအနေနဲ့မဖြစ်လဲမှန်တယ်သစ္စာနဲ့ခွဲတာဟလားသမုတ်အမှန်တရားသမုဒိသစ္စာကံနဲ့ပြဉ္ညာနဲ့ကာမတက္ကတာကာမဒိဋ္ဌိနဲ့ ဆက်ဆံရေးနယ်ပယ်ဌာနအနေနဲ့ပြောပရဌာနသမုဒိတ္တစာအနေနဲ့မှန်တယ်တဲ့ယောက်ျားကိုယောက်ျားလို့ခေါ်တာမိန်းမကိုမိန်းမလို့ခေါ်တာအဖေကိုအဖေလို့ခေါ်တာမေကိုမေလို့ခေါ်တာသာသမီကြီးခင်မော့သူ့အနေနဲ့ကုန်းမှန်တာပဲကြောင်းလို့အိမ်လို့တစ်ပင်လို့မှန်တာပဲဘယ်နေမှာပါလဲသမုဒိတ္တစာပါဘုရားအဲ့ဒါပရမတ်တွေလားပြည့်ညတ်တွေ ပညာရပါဗျာပညာတိပညာနဲ့ပညာတိပညာနဲ့ဟောပရမတ်နဲ့တော့ပရမတ်နဲ့ဉာဏ်နဲ့ပရမတ်ထသစ္စာနဲ့သမုဒိသစ္စာမဟုတ်တော့ဘူးနော်ပရမတ္ထသစ္စာနဲ့ဆိုတော့ယောက်ျားမိန်းမသူငါတွေဟုတ်သေးရဲ့လားဟုတ်ပါဘူးဗျာအေးဘာလို့ခေါ်လဲယုံနာ ထပ်ချေအာဒနာစနပါထပ်ချေဓာတ်ဆရှိပါယုံနာမပါခန္ဓာ၅ပါးသာသနာ့မှာမှသိခွင့်ရသာသနာပမှာပညာဒီလောက်ပဲသိသာသနာ့တွင်မှာလည်းသာသနာ့တွင်တရားတွေဝေဝတည်တည်လေးလေးစားစားနာကြအားထုတ်ပါမှသိနိုင်အဲတော့သာသနာ့တွင်တရားတွေနာကြပြီးတော့ ဝိပဿနာတရားတွေထိုက်လျောက်အားထုတ်တဲ့ပုံကိုယ်တွေမှာဩယုဏဓမ္မသင်္ခါရတရားတွေကိုစာပေနဲ့ပြောယုဏ78ပါးနဲ့53ပါးစိတ်ဆိုတဲ့ဝိညာဏဝိညာဏခန္ဓာစိတ်ကိုတစ်စေတသိက်က52ပေါင်းလိုက်တော့53ဒီပညာတာနန္ဒီပညာတာအနန္တရား53အကျင့်ပြောတာစိတ်ကချက်လိုက် လာတော့မှ89 121ဒါမျိုးဆိုဗျာဟောတာလေတရုတ်တင်ချာလေးပေါ့ရုပ်ကလည်း28ပါးဟောတာရုပ်တရားများပြည့်အဲ့လိုသိတာတုတ္တမယနဲ့ဘာနဲ့သိကြပါလဲတုတ္တမယညာတရားနာစာဟုတ်ဖတ်လို့သိတာလောလူရှိမှပွားများပြီးတော့သိတဲ့ဉာဏ်ကြတော့ဘာဝနာ ဘောရဘောရရှုမှတ်တဲ့အခါမှာမာရီကောင်းလို့ခဏိကသမာဓိတွေအားကောင်းလာရင်ဟောရှုခံတဲ့သဘောတွေပဲရှုညာတဲ့သဘောတွေပဲစัจ jana နာသဘောပေါက်လာဟောသဘောတရားတွေပဲလို့သိလာသဘောတရားတွေမြတ်စွာဘုရားပြည့်ညံအနေနဲ့ပြောတော့ဘယ်လိုပြောလဲဆိုယုတ်တိပဲနန္ဒီပဲယုတ်တရားနန္တရားဆိုတာသဘောတရားတွေလေလှုပ်ရှားတဲ့သဘောလေးက မပြောင်းပါဘူးဗျာမသိတဲ့သဘောလေးကမပြောင်းပါဘူးဗျာသဘောကြီးပဲတိုင်လို့လည်းမရကောင်းတယ်လည်းမရှိပုံဟန်နမိတ်စိတ်သုံးတယ်ပုံဟန်နမိတ်စိတ်သုံးတယ်ဆိုတော့ငါသူပြောလို့ရတော့မရပါဘူးဗျာလှချတဲ့သဘောယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ငါလည်းမဟုတ်သူလည်းမဟုတ်ငါဥစ္စာလည်းမဟုတ်သူဥစ္စာလည်းမဟုတ် ပါလဲဆိုတော့လှုပ်ရှားတဲ့သဘောဒူတဲ့သဘောအေးတဲ့သဘောမားတဲ့သဘောပြောတဲ့သဘောယူစီတဲ့သဘောဖွဲ့စည်းတဲ့သဘောအဲ့ဒါအကုန်လုံးဟာယုတ်တရားအဲ့ဒါကိုတလုံးနဲ့ပြောတော့ဖောက်ပြန်တဲ့သဘောရုပ်တိတိရူပအရင်နဲ့တွေ့တမျိုးဘုံနဲ့တွေ့တမျိုးညတော့မအေးဘူးလားအေးပါပါဘုရားအခုနေခင်းကြတယ်မှန်ပါပါဘုရား ဟောတော့ဖောက်ပြန်တယ်ရေးတဲ့ခါကျတစ်မျိုးပူရခါကျတစ်မျိုးအဲ့လိုဖောက်ပြန်တဲ့သဘောကိုရောက်ပြန်ပါဗျာယုတ်တရားယုတ်သဘောရူပခန္ဓာရူပယတနာစသည်အရခေါ်တယ်အဲ့ဒီပူရသဘောဟေးတဲ့သဘောမာရသဘောပြောတဲ့သဘောကိုသွားသွားသိတာရပါဗျာနတရားအနတ်သဘော ကဲအတိတ်လေးကိုလည်းကင်ပြလို့ရပါဘူးမရပါဘူးဗျာဝိုင်းလေးတော့ပြောလို့ရပါဘူးမရပါဘူးဗျာအဲ့ဒီလိုပဲတဲ့ဘုရားတော်အေးတဲ့သဘောလေးဒီတိုင်းပဲသဘောတက်တက်ပဲသဘောတက်တက်ပဲဆိုတော့အကောင်ထဲတွေပုံဟန်နမိတ်တွေစိတ်ဆိုင်သွားပါတယ်စိတ်တော်ပါတယ်မာနဥစ္စာတွေစိတ်တော်ပါတယ်ဗျာစိတ်သုံးတာသုံးရတယ်သုံးညတ္တ ဓမ္မတုံညတဓမ္မဘယ်ဓမ္မတွေကိုပြောတာလဲအေးယုတ်ဓမ္မနန္ဓမ္မယုတ်တရားနန္တရားပေါ့ဗျာအဲ့ဒါကပရမတ်ထသစ္စာမှာသိရတရားပညာနည်းနည်းပြောရင်တော့ယောက်ျားပဲမိန်းမပဲခေါင်းခါခြေလက်ဇာမေမွေးခြေလက်လက်တဲ့သွားရင်ဒါပညာနည်းမှာဒီလိုပဲပြောရတာပရမတ်နေကြတော့ ။အောင်ဖားချည်ရလည်းမရှိဘူး။ယောက်ျားမိန်းမလည်းမရှိဘူး။ဖေဖေလည်းမရှိဘူး။ဒါလည်းလည်းမရှိဘူး။ယဟန်လည်းမရှိဘူး။တိလရှင်လည်းမရှိဘူး။ခွေးလည်းမရှိဘူး။နွားလည်းမရှိဘူး။လူလည်းမရှိဘူး။နတ်လည်းမရှိဘူး။ဘာပဲရှိတယ်။ဘယ်နဲ့မှပါလိမ့်။နေပွဲထားမှာနော်။အဲနေမခွဲမှားတော့တယ်။သူ့နေနဲ့သူယူရတယ်။သူ့နေနဲ့သူယူရင်တစ္ဆာ မှန်တယ်အဲ့ဒီစာနိဗ္ဗာန်ဒီကြည်ဒီဟဲ့လားနေမှားသွားလို့ရှိရင်တော့အဝိဇ္ဇိတိကြည်ဒီဖြစ်တယ်နေမှားသွားတော့လည်းပေါ့နော်အဖေမေလည်းယုံနာပဲတရိစ္ဆာန်တွေလည်းယုံနာပဲဘာမှယုံသေးတရားမလို့ဘူးဆိုရင်ပဲရောက်သွားတယ်ဟောရဟန္တာကလည်းယုံနာပဲငါတို့လည်းယုံနာဘာလေးစားစရာလို့လဲဆိုရင်ဝိဇ္ဇိတိပါပါ အဲနေမခွဲတာဟုတ်မလားပညာနယ်ရဲ့ဓမ္မနယ်ရောရဉာဏ်ဆိုင်တာပညာနယ်ကဘယ်လိုလုပ်ရမလဲပြောဆိုဆက်ဆံရမယ်လေးစားရမယ်ပညာနယ်ဟုတ်လားပရမနယ်ကဒီနယ်မှာပြရမှာပါဗျာထိုးထိုးထွင်းထွင်းနဲ့နဲ့ရှာရှာတိတ်တိတ်ခြားခြား သိအောင်လုပ်ရမယ်နေပရမတ္ထသစ္စာတရားဉာဏ်ကိုအစွမ်းကိုအသုံးချအပေါ်ဉာဏ်လေးနဲ့မရအောင်တော့ရုပ်မိတို့ဉာဏ်ကိုအစွမ်းကိုအသုံးချမယ်တပညာရဲ့ဒီမှာပါပါဘုရားတပညာကသိတာလည်းပဲပါပါဘုရားပြင်စိတ်ပေါ့ပါလာတဲ့စိတ်ပါလာတဲ့ပညာအခြေခံပညာပေါ့ဟုတ်လားနိပကက အေးနာကြပွားများလို့ရင့်ကျက်တရားလဲနာတရားလဲအားထုတ်တော့အသိဉာဏ်ကြီးရင့်ကျက်လာတယ်မလားအဲရင့်ကျက်လာတဲ့စိတ်ရင့်ကျက်လာတဲ့ဉာဏ်ကိုနိပကပရိသန္တိတွေကပါလာတဲ့သမယုကြသိတဲ့စိတ်ကိုတပညာတပညာအနည်းဆုံးတိဟိပရိသန္တိပါဒုဟိလည်းရှိတယ်အဟိလည်းရှိတယ် အဟိတ်တို့ဒုဟိတ်တို့ကနည်းနည်းနည်းနည်းမတွေးနိုင်ဘူးဒီဟိတ်မှာဓမ္မသာနဲ့ဆံတို့မဲ့တို့ဖို့လို့ရတယ်နော်အဲ့တော့တပညာဆိုတဲ့ပရိသန္တရားလည်းတိဟိတ်ဖြစ်ရနိပကဖြစ်အောင်လည်းပဲနာကြမယ်ကျိုးစားအထောက်ရမယ်အဲ့ဒီခုနဲ့ပေါင်းစပ်ပြီးတော့မှနည်းနည်းရှိုင်းရှိုင်းမမှန်ကန်ကန်သိအောင် သိတဲ့သိအောင်ကြိုးစားတာပရမတ္ထသစ္စာနဲ့ဟောယုတ်တရားနဲ့တရားတွေကိုဘုရားဟောတာဟုတ်တယ်မှန်တယ်ယုတ်တရားကဖောက်ပြန်နေတယ်နတ်တရားတွေကလည်းအာယုံကိုညှိညွတ်နေတယ်အာရမဏစိတ်တည်တည်တည်စိတ်တယ်အာယုံကိုကြံစည်တတ်လို့စိတ်ဝိဇာနာတည်တည်အထောအာယုရဲ့သဘောကိုလည်းသိတယ်နာမေတ္တိနာမ ညက်တက်တယ်ခိုင်းတတ်တယ်ဘယ်လိုလဲအာယုံဘာအာယုံတွေလဲအစဉ်တန်နာရတာထိတွေ့တရားကြံစည်တရားအာယုံ၆ပါးကိုညက်တက်ခိုင်းတတ်တဲ့အတွက်ကြောင့်လို့နာတရားအဲ့နာတရားတွေမှာဘာနဲ့ပါစိတ်နဲ့စေတသိက်စိတ်လည်းပါတယ်စေတသိက်လည်းပါစိတ်ကဥဆောင်စိတ်နဲ့အတူတူဖြစ်တယ်အတူတူပြတ်တယ် စိတ်နဲ့အတူတူဖြစ်ပြီးစိတ်ကိုချဲရတာဒီပါလေစိတ်ပါပါအာစေတသိက်ဒီကုပါဒဧကနိရောဓဧကလံဒနာဧကဝိထုကအစာတရားဖြစ်ပေါ့စိတ်နဲ့အတူတူဖြစ်တဲ့စိတ်နဲ့အတူတူချုပ်တဲ့အဲစိတ်ကိုသူကချဲလေတယ်အစေတသိက်စေတသိက်ကနာတဲ့တောင်ရှိတယ်အများကြီးပဲစိတ်ကလည်းပဲများတာပါပဲချဲရလို့ရှိတယ် အဲ့တော့နတ်တရားပဲထားပါတော့ဟောပြတဲ့သဘောအယုတ်တရားအာယုံကိုညှို့ညွတ်ပြီးသိတဲ့သဘောကနတ်တရားပရမတ္ထတရားတွေလေသဘောတရားတွေတဲ့အထင်ရှားရှိတယ်အထင်ရှားရှိတယ်အရှိအမှန်တရားရှိတယ်ရှိတယ်ပညာတရားတွေကြတော့မရှိဘူးတဲ့ ဟာရပြတဲ့မိမတွေရှိနေတာမတွေ့ဘူးလားဉာဏ်ပညာနဲ့ဆန်းသင်မရှိဘူးဒီတိုင်းရတော့ရှိတာဟုတ်လားဉာဏ်ပညာနဲ့ဆန်းသင်လိုက်တော့ဥမာမိမိရဲ့လက်ကလေးဆိုဓမ္မလည်းလက်လက်လည်းမျိုးထုတ်ပြဟာအရေးပြပဲဟုတ်တယ်မလားတခုလုံးကလက်လို့တကယ်လည်းမျိုးထုတ်တော့အရေးပြသွားတယ်အရေးပြမှာပါရှိတဲ့ဒေချာကြီးဒီပေါ့ပူရာရေးတာလည်းရှိတာမလား မာရာပြောတာမရှိဘူးလားရှိပါရဲ့ဗျာဟာလူစီတာတွေပြောတယ်မရှိဘူးလားရှိပါရဲ့ဗျာဒါပဲဓာကြီးလေးပါဘုဒ္ဓရဲ့ဓာကြီးလေးပါပဲရှိအဲ့ဒါကိုနာမည်နေနဲ့ခေါ်တာလက်ပဲခြေပဲခေါင်းနဲ့ခါပဲဒီလိုလုံးပေါင်းလိုက်တော့ယောက်ျားပဲမိန်းမပဲအခေါ်အဝေါ်အနေနဲ့ရှိတာတကယ်ရှိတာဥပမာထားပြောပါအောင်ရောရောကရထိုင်နေတို့ဥဒ္ဓမှာ ကောကရထံမိမိတတကရထံဖြစ်ပေါ့ဗျာအဲကရထံအကောင်းကြီးချတာဒါပါလဲဆိုကရထံလို့ပြောတယ်ဟုတ်တယ်မလားအဲအဲကရထံဒါနဲ့ခုံလိုက်ဗိုင်းမန်တိတိဖြစ်သွားလို့ဆိုတော့ခုံပြီလားခုံပါပါအဲကရထံလို့ပြောပါဦးပြောပါပါဟာကရထံမရှိတော့ခုနကရထံလို့ပြောတယ်ပြောတော့တစ်တူတစ်ပိုင်းဖြစ်သွားတယ် အဲ့တော့မိပိတ်ရှို့လိုက်ဟဲ့တော်ထိုင်လို့ပြောပါဦးမပြောပါဘူးခင်ဗျာအဲ့ဒီလိုပဲပြည့်ညတ်တရားမျိုးမျိုးပြောင်းတယ်ကရထိုင်ကောင်းကြီးတို့ကလည်းပဲမာရပြောတဲ့သဘောမရှိဘူးလားရှိပါတယ်ခင်ဗျာအပိုင်းတစ်တွေဖြစ်သွားတော့လည်းပဲရာဇဝဖြစ်သွားတော့လည်းပဲမြေမုံတွေဖြစ်သွားတော့လည်းရှိတာပဲအရှိမှန်တရား တကယ်ရှိတာပထဝီအာဘောတေဇောဝါရောလေဝိပဿနာပါပြဋ္ဌာန်းပါလေဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ဟာဘောဝဆိုင်တာလုံးမရဘူးနော်ဒါဒါလေးတခုဆိုးနေုံနဲ့မပြီးဘူးအရာကတိတ်တိမိတ်တိလမ်းဒါကမညံပုံညာလာကဉာဏ်အစွမ်းလုံးသုံးချဒိဋ္ဌိမိတ်တိလမ်းမှာလည်းဉာဏ်ပညာရှိတာ ဒါပဲနဲ့ပြဉ္ညာနဲ့ပတ်သက်တာများဒါကပရမတ်နဲ့ပတ်သက်တာပြဉ္ညာကသာသနာပမှာလည်းရှိတယ်သာသနာတွဲမှာမှအရိယဝိဇ္ဇာသာသနာတွဲမှာမှသောတာပန်တရားရဲ့အနာဖြစ်နေသာသနာပမှာစေဝိဇ္ဇာတွေရှိတယ်ဓာလုံးဝိဇ္ဇာတွေရှိတယ်သာသနာတွင်ကြမှာအင်းတို့မန္တန်တို့ပညာတွေနဲ့ပတ်သက်တယ်သာသနာတွင်ကြမှာအရိဝိဇ္ဇာတွေဖြစ်တယ် သာသနာ့ဘက်မှာရှိလည်းဖြစ်နိုင်တယ်ဓာတ်လုံးလည်းဖြစ်နိုင်တယ်အဲ့ဒါဒိဋ္ဌိမေဟိလမ်းအခုကအရိယဝိဇ္ဇာလောကီယဝိဇ္ဇာတွေနဲ့ပုံပြီးတော့ဉာဏ်ပညာအဖြစ်မြတ်တယ်ပေရကပိတ်တယ်ပေါ့ဗျာလောကီယဝိဇ္ဇာတွေကပေရကမပိတ်သေးဘူးဆက်ပြီးကြိုးစားလို့အောင်မြင်သွားရင်တော့ပိတ်တယ်ပေါ့ဒါပေမဲ့ပုထုဇဉ်ဆိုတာကြာနိုင်သေးတယ်မှားနိုင်သေး ဝိဇ္ဇာတွေထဲမှာလည်းမိစ္ဆာဒိဋ္ဌိဝိဇ္ဇာတွေအများကြီးရှိပါတယ်။ဒါသာဝဇ္ဇာပြင်မှာတွေ့ရဗုဒ္ဓဘာသာမှာလည်းဝိဇ္ဇာဖြစ်တာပဲဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေသူဟာနဲ့သူမာနနေကျူးရည်ပြီးဖြစ်နေတာရှိတယ်။သာသနာတော်မှာမှပရမတ္ထတရားတွေသိခွင့်ရတယ်။မြေရှုမိုးပြန်တာထက်မြတ်တယ်။ဒေဝိလယတေ မြတ်စွာဘုရားအလောင်းတော်ပွားမြတ်တော်မူတဲ့အခါဒေဝိလရတဲ့မြေရှိုးမိုးပြန်ဒေဝိလရတဲ့ဖျားပွင့်တဲ့အခါကျတော့သူပြန်တော်မူသွားပြီဟိုးနေဝတ္တညာနာတေရဏဆန္ဒရောက်လာကဘာပေါင်း8400အရူပဘုံမှာသွားဖြစ်မြေရှိုးမိုးပြန်ပြီနဲ့ဘာလို့မသိနိုင်ဘူးလဲမသိနိုင်ဘူးဘုရားတရားကိုမနာရ အာယုတရားပဲဒါနံတရားပဲမသိနိုင်ဘူးအဲ့တော့မညာပုံညာလည်းမရနိုင်ဇန်နေရတာရတာသူ့ကိုယ်သူလည်းသိတယ်ဘုရားပွင့်တဲ့အခါမှာငါမရှိတော့ဘူးငိုတယ်ရှိလိုက်ငိုလိုက်တတ္တဝါတွေဘုရားပွင့်ကြွကြလို့ကြမယ်ဝန်တာလို့ရှိတယ်ငိုတာကဘာဖြစ်လို့လဲဆိုတော့ဘုရားပွင့်တဲ့အခါမှာငါတရားမနာနိုင်တော့ဘူးငါအရုပဘုံရောက်သွားတယ်အရုပဘုံကရုပ်မရှိနာမရှိမျက်စိမရှိရုပ်မရှိဘာရုပ်မှမရှိ နတ်တက်တက်ပဲရှိတယ်။အဲဒီရပ်ပစ်ရှိပါတဲ့မှာပါတယ်။တကိုးကြည့်ပြီးတော့ရပ်ပစ်ရှိပါတဲ့ရောက်တယ်။နာဟုတ်လားရော။နာပါပါဘုရား။အေးသာသနာ့တွင်ကြုံရတာအမတန်မြတ်ဘူးလား။မြတ်ပါပါဘုရား။တို့အမြင်စုမိုးပြန်တဲ့တကိုးတွေမရှိတော့လည်းပဲရုပ်တည်နံနေကြောင်းနေကျိုးတွေနေဆဒုက္ခအနတ္တတွေပိုင်ပိုင်နိုင်နေသိနိုင်ဘူးလား။သိနိုင်ပါရဲ့ဗျာ။မကြိုးစားရင်သိနိုင်တာပဲမကြိုးစားရင်မသိဘူးပေါ့။ဟုတ်တယ်မလား။ အဲ့တော့ပရမတ္တသစ္စာဆိုတာအရှိအမှန်တရားရှိတယ်ရှိတယ်အရှိအမှန်တရားအဲ့ဒီအရှိအမှန်တရားကိုအရှိအမှန်တရားလို့သိတာယုတ်ဒီနန္ဒီခန္ဓာလေးကိုသိတာပေါ့ဗျာရှိမှန်တရားကိုသိတာရှိမှန်တရားကိုယုံကြည်တာဟုတ်တယ်ယုတ်တိဆိုတာပထဝီအာဘောတိသောဝါယောဓာကြီးလေးပါဖွဲ့သိထားတာယုတ်တရားဟောနန္တရားဆိုတာသိသိနေတာ အာယုံကိုညှို့ညွတ်နေတာမြတ်စွာဘုရားတရားတွေနားရတဲ့တန်ခါတော်အရှင်မြတ်တရားတွေနားရတဲ့အဲဒီယုတ်ကိနနေအကြောင်းတွေအကျိုးတွေပဲနေသာဒုက္ခအနတ္တတွေပဲလို့ဘုဂဝရေမဉ္ဇဉ်ဘုံဉာဏ်မရသေးတော့လည်းပဲနာရပါများအာထုပါများရဲ့ကြွတနာနာမယုံနိုင်ဘူးလားမယုံနိုင်ပါဘူးဗျာအနုမာနအစပြုံးတယ်အဲ့လိုယုံကြည်မှုတရားကိုဩကပ္ပနာတရား ဒီတရားကဩဃလေးခန်းရေပြင်းကြမ်းကိုပူမြောက်နိုင်တယ်။ဟိုအမြတ်ဆုံးဥစ္စာတရားဆိုတော့လူချမ်းသာနဲ့ချမ်းသာတွေရနိုင်တယ်။ကံကံရဲ့အကျိုးကိုယုံကြည်တာလေ။ကံကံရဲ့အကျိုးကိုယုံကြည်တဲ့ကမ္မလက္ခဏာတမ္မာဒိဋ္ဌိဉာဏ်ဟာပရမတ္ထသစ္စာတွေသိတာပါသေးဘူးနော်။ဝိပဿနာဉာဏ်မပါသေးဘူး။ဝိပဿနာတမ္မာဒိဋ္ဌိဖြစ်တော့မှပရမတ္ထကိုသိတာ။ ဓမ္မတက္ကတာသမ္မာဒိဋ္ဌိလောက်နဲ့ပရမတ်တွေကိုမတည်သေးဘူးသာသနာပမှာလည်းပဲဓမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်ရှိတဲ့လူတွေရှိကြတယ်။အောင်တော်ကြီးတွေသူတော်ကောင်းကြီးတွေရှိကြတယ်။ဒါကြောင့်မလို့သာသနာပမှာလည်းပဲဇံပြန်တဲ့ယတိတွေရှိတယ်။သာသနာပမှာတကုရှင်တွေရှိတယ်။သာသနာတွင်မှာလည်းရှိတယ်။သာသနာတွင်မှာဖြစ်တဲ့တကုရှင်တွေကယုတ်တိနံတွေအကြောင်းတွေကျိုးတွေအိစ္ဆဒုက္ခအနတ္တတွေသိတယ်။ ဒါပေမဲ့တို့ဟာတကူလည်းရှိတယ်မဉဏ်ဘုံဉဏ်လည်းရဆွဲဆုံရသာသနာ့ဘာမှာတော့တကူတက်တယ်ပဲရမဉဏ်ဘုံဉဏ်ရဖို့ခဲနေပြောပြမယ်လို့ရှိဘူးဘုပရမတ္ထတရားတွေစိတ်စေတသိက်ယုံနိဗ္ဗာန်နိဗ္ဗာန်ကိုထားလိုက်စိတ်စေတသိက်ဆိုတာနန္တရားယုံဆိုတာယုံတရားယုံနဲ့နံဟောယုံနဲ့နံနေဆိုတာယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအသက်ကောင်လေးပြာကောင်မငြိမ်ကောင်လည်းမဟုတ်ဘူးဟောပြန်တဲ့သဘောနဲ့ ဟောပြန်တယ်လို့သိတဲ့သဘောသဘောတရားဓမ္မငါငါဥစ္စာမှာစိတ်သုံးလို့တုံညတဓမ္မတုံညတဓမ္မကိုသဘောပေါက်မှာတုံညတနိဗ္ဗာန်ဆိုင်နေတယ်တုံညတနိဗ္ဗာန်ဒါတွေစိတ်သုံးမှတယ်လေ တို့အခုဓမ္မအခုသုံးညတာဓမ္မယုတ်တိဏ္ဍတွေကဘာတွေစိတ်သုံးလဲသာသောဓမ္မစိတ်သုံးပါဗျာဟေးဒိဋ္ဌိတဏ္ဍတွေစိတ်သုံးတယ်ပေါ့ဗျာနိဗ္ဗာန်ကြတော့ယုတ်တိဏ္ဍတွေပါစိတ်သုံးတာတဲ့ယုတ်တိဏ္ဍတွေကဒုက္ခသစ္စာမလားမှန်ပါဗျာယုတ်ကလည်းပဲဒုက္ခသစ္စာနာလည်းပဲဒုက္ခသစ္စာပါဗျာဟေးယုတ်တိဏ္ဍတွေစိတ်သုံးတဲ့သုံးညသုံးညတာသုံးညတာနိဗ္ဗာန် ရုပ်တည်နေတဲ့စိတ်သုံးတာငါငါဥစ္စာလည်းမကတော့ငါဆိုဒိဋ္ဌိမာရမာနမာရငါဥစ္စာဆိုတဏှာပေါ့ဗျာဒိဋ္ဌိတို့မာနတို့တဏှာတို့တဏှာမာနဒိဋ္ဌိတွေစိတ်သုံးတဲ့တရားပရမတ္ထသစ္စာလည်းမှာရုပ်တည်နေတယ်ပြောတာဟုတ်လားငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးလူတွေကတော့ပြညာအနေနဲ့ပြောရတာပဲဒါငါဥစ္စာငါဥစ္စာငါသင်္ကန်းပြောကြတယ် ရဲတယ်တော့ပိုင်းရမှာရောပိုင်းပါဘူးဗျာကဲရောပြီးတော့ဟိုတော့ဟောထားတယ်ပြန်နှလုံးသွင်းကြည့်ရုပ်တုပါကပိုင်းဒုက္ခနာဝိကြည့်ပါလားကံကမင်းကျိုးဆိုကျိုးရတယ်ဟုတ်လားမဟုတ်ပါဘူးဗျာကံဆိုရင်လည်းပဲကံပါဗျာဟာမကလေးစားထဲမှာယောဂဖြစ်ရဲ့ဖြစ်ပါဗျာတော့ကျိုးဆိုကျိုးပါဗျာကံမင်းဆိုင်ရ ပြန်လို့ပြောလိုက်ယောဂီတို့ဘယ်လိုသဘောပေါက်တေးရဲ့ဒီစားညောင်ဖွင့်တာညောင်ဖွင့်တာခဏခဏယောဂီတို့နားနေရတယ်ယောဂီတို့တိတိကိုယ်ပိုင်မတတ်တော့လည်းပဲရှင်းပြန်လေးလို့သဘောပေါက်အောင်နှလုံးသွင်းတော့ကံလို့ပြောလိုက်တာနဲ့အတိတ်ပြစ္ဆုတ်ပါနှမျိုးသလုံးကိုလှမ်းမြန်လိုက်အတိတ်တမျိုးတည်းကိုယူရင်ပုပ္ပိကတဟိတုကဒိဋ္ဌိမိစ္ဆာဒိဋ္ဌိဖြစ်သွား အတိတ်တမျိုးလည်းမသုံးတော့ပစ္စုပန်မှာပါပစ္စုပန်ရတဲ့ရပေါင်းစားဟမ်နဲ့အတိတ်ကကံအားကောင်းလို့ရှိရင်ပစ္စုပန်မှာသူကအရင်ကျိုးပြတာပစ္စုပန်ဉာဏ်ဝရိယအားကောင်းအောင်လည်းတောင်းလုံးအာဟုသူတွေကိုပယ်တတ်နိုင်တယ်ဉာဏ်ဝရိယလေမှန်ပါဗျာအခုရောရည်တို့ဦးစင်းတို့မှာကျိုးဖို့ကံဖို့သေဖို့အာဟုသူတွေဟိုးအတိတ်ကလောက်ခဲ့တယ်မရှိနိုင်ဘူးလားရှိပါပါဗျာ ဘောကအတင်ချေနန္ဒလေရောလက်တင်ချေနဲ့ကဘာတိမမကဘာရင်ချေတဲ့ဖရာအလောင်းမြတ်လက်တင်ချေနဲ့ကဘာတိဖရာဖြစ်သွားပြီတို့ကဘာရင်မဖြစ်ဘဲနဲ့ဘာရင်ဖြစ်ဒီလေသားဖြစ်ဟုတ်တယ်မလားဒီလေသားတွေဖြစ်ပြီးတော့တခါတည်းနဲ့စီးမဲ့ကမ်းမဲ့ဗယံပရာတန္တရာလဲခဲ့တာလေရောဘုရားဗယံပရာသမားတွေပေါ့ဗျာ အတိတ်ကိုပြောတာပါအဲ့တော့ဗျာမရာနဲ့သန္တရာလည်ခဲ့တဲ့အတွက်တတ်ခဲ့တာတွေဖြတ်ခဲ့တာတွေဖိုးခဲ့တာတွေကျိုးအောင်လုပ်ခဲ့တာတွေကအောင်လုပ်ခဲ့တာတွေဟာမင်းမင်းဖြစ်နိုင်လားဖြစ်နိုင်ပါဘူးအဲ့တော့တို့အာဟုတုကံကဆိုးကျိုးပေးခွင့်သားပဲဆိုကျိုးအောင်ကအောင်တည့်အောင်မလုပ်နိုင်ဘူးလားလုပ်နိုင်ပါဘူးဗျာအဲ့တို့ကုသိုလ်ကောင်းမှုတွေကျိုးသားအားထုတ်လို့တောင်းတအောင်ဆိုးကျိုးတွေပေးခွင့်သားရဲ့မသားပါဘူးဗျာ ခုဘာတမ္ပတ္တိဖြစ်ဟုတ်တမ္ပတ္တိ၄မျိုးဂတိဥပတိကာယယောဂအခုဘာတမ္ပတ္တိဖြစ်အယောဂယပလနဲ့ယောဂဘယောဂဟိုအောင်လန်းနေပါလေလုပ်တဲ့ဘယောဂပြောတာလုံးလာဝိရပြောတာဟုတ်လား ရောယူရတရားနာတရားအထုတ်တရားနာတရားအထုတ်တရားနာတရားအထုတ်လို့လုံးဝပြည့်ရမယ်ကြိုးစားမယ်မလားလို့အဲ့ဒါပြောကတမ္ပတိပေါ်ကကြိုးစားအထုတ်မှုရဲ့ပြည့်စုံခြင်းဒီလိုခေါ်တယ်ဟဲ့လားရောယူရတရားနာလိုက်တရားအထုတ်လိုက်တရားနာလိုက်တရားအထုတ်လိုက်နေ့တိုင်းကြိုးစားနေတာလေတနေ့မှပြတ်ဝိဇ္ဇနမောဟနဲ့လည်းဟောနေတယ်ဝိဇ္ဇလာဟောတယ်ဟောယောဂီကအမြဲတမ်းတရားနာရတယ်တရားအထုတ်ရတယ်ယောဂတမ္ပတိ ကြိုးစားအားထုတ်မှုနဲ့ပြည့်စုံနေတော့ဟိုအတိတ်ကအာဟုသူတွေဆိုးကျိုးပေးခြင်းပင်နဲ့ပေးလို့ရပါမလားမရဘူးအတိတ်ကလည်းအာဟုသူရှိတယ်ပြည့်စုံပါမယ်လဲလောဘဒေါသတွေတောင်းကြနေကြိုးပေးခွင့်ရပါတယ်ဒါမှမဟုတ်ရေနဲ့ဆုံးရတယ်အရွယ်အလယ်လက်နဲ့ဆုံးရတယ်ယောဂတံပတ္တိတွေပြတ်သွားတာဟုတ်ဗျာယောဂဝိပတ္တိလို့ဖြစ်သွားဟုတ်လား ဒေတိချာချာနှလုံးသွင်းတော့ပုဂ္ဂိုလ်ကိုသိအချိန်မကြီးနဲ့တို့ကျိုးနိုင်တယ်ကမ်းနိုင်တယ်သိနိုင်တယ်နော်ယောဂီဒါဆိုကံတွေကများကြီးပဲယောဂီတို့သူတော်ကောင်းအောင်လုပ်တာတော့မှတခါလေတတ်ချင်ဖြတ်ချင်တဲ့စိတ်တွေဟာလေပေါ်လာပေါ်ပါတယ်ဗျာအချင်းတွေပါလေကြိုက်တာတို့ချက်ဖို့ကြိုက်တာတို့တခါလေအကင်းတွေပါလေကြိုက်တာတို့တတ်တော့မတတ်ဘူးထားပါတော့တတ်ချင်တဲ့တော့တခါလေပေါ်သွားတယ်ဟုတ်တယ်မလားဟုတ် အတအခုတရားအားထုတ်နေလို့လေမှန်ပါဗျာဒါနမယနဲ့လောဘဒေါသတွေတောင်းကြနေတတ်မှာပဲရောခွေးလည်းတတ်တာပဲကိုခွေးဆိုရင်တော့တေချာကျွေးတယ်ဒီမြခွေးဆိုပြစ်တတ်တယ်ဟုတ်တယ်မလားဟဲ့မေတ္တာတွေနဲ့အစိတ်တွေနဲ့ရောကျွေးအာကိုကျက်ဆိုရင်တော့ကျွေးတယ်ဒီမြကျက်ဆိုရင်တော့ဒီခါလဲတတ်ပြစ်တယ်အာဆုံးနေတာပါလူလောကလောဘဒေါသတွေတန်များတယ်နော်ရောအဲတို့လည်းမသိခင်တော့မှားမှာပဲ ရှိမှမသိသေးတာလေအခုမှတော့သိလို့သူတော်ဘာမလို့လုပ်နေတာဟုတ်ဗျဟုတ်တယ်မလားမသိရင်သူများအတင်းလည်းပြောမှာသူများလည်းကြည့်ရမှာပဲอืมသူများတက်လည်းတတ်မှာသူများပစ္စည်းလည်းရရင်ယူမှာပဲဟာမျိုးစုံလုံးမလုံးမှာစုံမဲ့ဟောအဲ့တော့ဘောပေါင်းတင်ချင်တာကနာကလုတ်ခဲ့တယ်အာဟုသူတွေအရေးတွက်နိုင်မှာအရေးတွက်နိုင်ပါဘူးဗျာ တို့မှာတော့ကောင်းကျိုးပေးနေပေနဲ့လို့အာဟုဆိုတွေကင်းနေတယ်လို့မထင်နဲ့နော်အပေလေးပါအထိကြနိုင်တယ်တဲ့လေမင်းဆရာတော်ဘုရားရဲ့ဒီကနေ့မှာတတဝါတဝတိယောဒုတိယောမှာအပေလေးပါကိုကြနိုင်တဲ့ကံနဲ့အသင်္ချေနန္ဒပါတခုနှစ်ခုမဟုတ်ဘူးနော်ယောဂီတို့အမလေးအသင်္ချေနန္ဒတဲ့ကြောက်ပြန်ပေါင်းလားကြောက်ပြန်ပေါင်းပါဗျာအဲတကယ်ကြောက်ရင် ရင်ဒီမထွက်နဲ့ပေါ့ဟုတ်တယ်မလားတကယ်ကြောက်ရင်မလုံးဝမလဲမညာပူညာရအောင်အားထုတ်ရမယ်မညာပူညာရတော့အဖေမကြတော့ဘူးပေါ့ဟုတ်တယ်မလားအေးအဲ့ဒါမြတ်စွာဘုရားရဲ့တရားတော်နှလုံးသွင်းလိုက်တာနဲ့အမတန်အကျိုးများတယ်နော်ဩလူတယောက်တယောက်တယောက်မှာအကုသိုလ်ကံနဲ့အနန္တပါတယ်ကုသိုလ်ကံအကျိုးပေးလို့တို့လူဖြစ်နေတာ အင်္ဂါတွေပြည့်ပြည့်စုံစုံနဲ့လူကောင်းလူမွန်တွေဖြစ်လာလေတို့မှာအမှုတွေလုပ်ခဲ့တာတွေမှားခဲ့တာဒီဘဝတော့မှမှားခဲ့တာမရှိဘူးလားရှိပါတယ်ခင်ဗျာဟိုဘဝတွေကိုတာထားပါအောင်ဗျာဒီဘဝတော့မှစိတ်ဆိုးလို့ပြောရဆိုရပြီးတာတွေအာမျိုးမျိုးပေါ့လောဘဖြစ်လို့ဒေါသဖြစ်လို့ဖြစ်ခဲ့တာတွေအများကြီးပဲအဲ့တော့ဒီဘဝမှာပါအရေးကြီးတယ်ပယောခတံပတ္တိနဲ့ပြည့်စုံဖို့အရေးကြီးတယ်နော် အဲ့ဒီလိုဒါနသီလဘာဝနာတွေကြိုးစားဖို့ဟာဘာလိုပါလဲဘာသာတရားပါလဲဝိပဿနာဉာဏ်နဲ့ရှင်တဲ့ဩကပနာတရားတရားဘာဝနာဥဒမေပြောတာနော်ဝိပဿနာဘာဝနာတွေကိုယုံကြည်မှယုံကြည်မှကြိုးစားမှာ ဒါနယုံကြည်တဲ့သူကဒါနပြုတယ်သီလယုံကြည်တဲ့သူကသီလဆောက်တည်တယ်ဒါနသီလယုံကြည်တဲ့ပုဂ္ဂိုလ်ကဒါနသီလတွေကျိုးသားတယ်သမထယုံကြည်တဲ့ပုဂ္ဂိုလ်ကသမထယုံကြည်တာဝိပဿနာယုံကြည်တဲ့ပုဂ္ဂိုလ်ကအဲဝိပဿနာကြတော့ဝိပဿနာတစ်မျိုးနဲ့မဟုတ်ဘူးအတိတရားအညာတစ်ခုဝိပဿနာဆိုတာဉာဏ်ပညာလေများသောအားဖြင့်ပေါ့ဗျာများသောအားဖြင့် ဝိပဿနာသဘောကိုသိမြင်ယုံကြည်တဲ့ပုဂ္ဂိုလ်ဟာဒါနာရောသီလရောသမထရောတစ်ခုမှမကွယ်ဘူးလို့ပြောညာတော့အပြင်ပြောတာနော်ဟိုတချို့ပညာလွန်ပြီးတော့တင်ညာလွန်တာပေါ့ဗျာကောက်ကျင့်နေတဲ့ပုဂ္ဂိုလ်ကိုပြောတာကောက်ကျင့်နေတဲ့ပုဂ္ဂိုလ်တွေကဒါလူတရားမလို့ပါဘူးကွာစေရနာသာကံတရားပဲဖရာစေရနာကံလို့ဟောထားတာစိတ်ထဲကနေလှူလိုက်ပြီးတာပဲဒါကောက်ကျင့်တယ်မလားအဲ့ဒါအဲ သူအိတ်တာမစ္စရိယဖြစ်တယ်သူ့ရဲ့လောဘကိုဘဟုတ္တနဲ့ဖုံးပါဟုတ်လားမာယာတာထေးရတဲ့ဘောမှာအစရဏတာပြီးတာပါပဲကွာဘာတလောက်ကြည့်ပြန်မှခံပြီးလို့ဆရာမလို့ဘာဘူးသိပြီးတာပဲမင်းတို့သိနေတယ်သိပြီးရောဘာတရားထိုင်နေရလဲငါကိုဒုက္ခအဘိုးဒုက္ခထရှာတယ်ငါတို့ကပြောလေးတွေကသိကောင်းတယ်နော်အပြောလေးတွေကသိကောင်းတယ်အလုပ်ကတော့တာတေးလာနော်အတရားထိုင်လည်းမကြိုက်ဘူး ပတိစိတ်ရင်လည်းမကြိုက်ဘူးကိလေသာခံစားရင်တော့တို့ကအကျမ်းပါပြီးတော့ဟောလူဆိုတာကခံစားမှာပဲတဲ့ဒါမှပြည့်စုံတာကျမ်းကျမ်းဖမ်းမှကိုလိုတဲ့ဘက်ကိုကိုယ့်ဘာကိုဆွဲဟုတ်လားအင်းအဲ့ဒါကလင်ကကြက်သမားတွေလို့ခေါ်တယ်အဲ့ဒါပြောတော့တော့အကောင်းပြောတာပဲကလင်ကကြက်တယ်ပစ္စည်းဆိုတော့လည်းပစ္စည်းပစ္စည်းပါလှူရမှာပေါ့စေတနာလည်းထားပစ္စည်းလည်းလှူဒါမှမဟုတ်လှူရမှာပေါ့ဟုတ်လားစေတနာအဓိကပဲလေပစ္စည်းလည်းပါအောင်ပါ မြတ်ထမင်းစားနေတယ်စေတနာနဲ့နေပြီလို့ကထမင်းကဝါပါဘူးဘယ်ကထမင်းကျွေးမှာပေါ့မှာဟုတ်တယ်မလားအဲအဲ့လိုကျွေးတဲ့အခါမှာမလွဲတာမရှောင်တာမကောင်းတတ်လို့အဲ့စိတ်လို့မထားဘဲနဲ့စေတနာထက်တဲ့တန်တာထားပါဒါကိုပြောတာဟုတ်လားအဲအဲ့ဒီလိုဉာဏ်ပညာအစစ်မှန်နဲ့ရှင်တဲ့တရားတရားအဲ့ဒီဩကပနာတရားဉာဏ်နဲ့ရှင်တဲ့ဝိပဿနာဉာဏ်နဲ့ရှင်တဲ့တရားတရားအားကောင်းလို့ရှိရင် ဒါနာရောသီလရောသမထရောတစ်ခုမှမပဲဝိပဿနာတကယ်ကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ကဒါနာကိုလည်းမကဲ့ရဘူးသီလကိုလည်းမကဲ့ရဘူးသမထကိုလည်းမကဲ့ရဘူးအကုန်လုံးကဒါတွေဟာအပြန်အလှန်ကျေးဇူးပြုတာပဲမလားမှန်ပါဗျာကဲ့ရတရားမလို့ဒါနာသီလသမထကိုကဲ့ရတဲ့ပုဂ္ဂိုလ်တွေကအရှင်းမှမဟုတ်ဘူးမြတ်စွာဘုရားဘလူအားမမကဲ့ရဘူးအကုန်လုံးတတ်နိုင်တဲ့များကြိုးစားကြဝိပဿနာကြတော့ဉာဏ်ပညာစိုက်ထုတ်ရတယ် လူထိုင်ရင်းနဲ့ကိုပဲဝိပဿနာနှလုံးသွင်းလို့ရတယ်။ဘုရားနာရင်းနဲ့ကိုနှလုံးသွင်းလို့ရတယ်တစ်ခါတစ်ခါလေ။ဟောအတန်နဲ့ပြက်ပြက်သွားတာပဲ။ဟွန်းရုပ်တည်နေနေပြက်ပြက်နေတာပဲ။ဉာဏ်ပညာရှိရင်နှလုံးသွင်းလို့မရဘူးလား။အာဟောင်းနေပြက်ဘာဖြစ်လို့အသက်နေဆိုင်။အေးကံတရားချောင်းအဲ့ဒီကံတွေဘာကြောင့်ဖြစ်ပါလဲ။ ပြည့်စုံပါပါဘုရားပြည့်ရတဲ့ခေါင်းတော်အဝိဇ္ဇာပါပါအဲဒီဝိဇ္ဇာတွေဘာလို့တိုးသွားပါလဲမေတ္တာပါပါဘာလို့မေလျောပေါ်စားလဲမေကောင်းဆွေကောင်းတွေမပေါင်းသင်းလို့နော်မေကောင်းဆွေကောင်းပေါင်းသင်းရတယ်တပ်ပုရိတတန်တေဝမာနာကြီးတဲ့ပုဂ္ဂိုလ်တွေကမယုံတယ်မကိုင်းဆိုင်ငါတတ်တယ်ငါမြတ်တယ်ဆိုပြီးတော့ဖြစ်ပြလာတယ် ကိုတက်တာပြန်ငါးပြားဘုံလောက်ပဲတက်တယ်ကိုတက်တက်တဲ့မြတ်တဲ့သူမမီဝဲမရှိကြဘူးသူဘာသာပြန်စာအုပ်တွေမြတ်စွာဘုရားတရားစာအုပ်မဖတ်တယ်မလားအဲ့လိုမမီဝဲမရှိကြတော့မှန်တရားတွေကြာကြာနာသိပါသိပါဘူးတတ်နိုင်တော့ပေါ့ဗျာပိဋကသုံးပုံတော့လည်းပဲဖတ်နိုင်ဟုတ်လားအဲ့လိုမျိုးရှိပြတဲ့အခါဟာဒါဒိဋ္ဌိပဲဒါဝင်သိကိစ္စပဲဟာဒီဒါအတ္တဒိဋ္ဌိပဲဒါတက္ကဒိဋ္ဌိပဲဒါဝင်သိကိစ္စပဲ ဒါအဘိဓမ္မာနည်း၈ပါးပဲဒါတုတ်တန်နည်း၁၆ပါးပဲစသည်အားဖြင့်သိတဲ့အခါကျတိတော့ပယ်နိုင်တာပေါ့တိပဲဆိုင်ပွားလေတိတော့ပယ်နိုင်တာပေါ့မတိပဲနဲ့ပယ်နိုင်မှာပယ်နိုင်ပါဘူးဗျာဟိုရောရိုသိနေတာပဲအမှုတိသစ္စာအဖေယောက်ျားမိန်းမအဖေမိဆိုတော့ဟုတ်တယ်ပရမတ္တသစ္စာကြတော့ဒါကြောင့်မြတ်ပုဂ္ဂိုလ်တော်မဟုတ်တော့ရုပ်တည်နိုင်နေပဲတိတော့ပယ်နိုင်ပါ ပြီးတော့ပယ်နိုင်တယ်ပြဉ္ညာတွေကိုပယ်နိုင်တယ်ဟုတ်တော့မလားဘာလည်းမဟုတ်ဘူးသူလည်းမဟုတ်မောင်စားလည်းမဟုတ်သူစားလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ခေါင်းသားခြေလည်းမဟုတ်ဘူးယုံနဲ့ဓမ္မသင်္ခါရတရားတွေပဲဟေးခန္ဓာ၅ပါးခန္ဓာ၅ပါးယုံနဲ့၅ပါးပဲငါသူယောက်ျားမိန်းမအထင်မှားတွေကိုပယ်လိုက်တော့တက္ကာယဒိဋ္ဌိကိုတကယ်ကပယ်ရမရောက်ဘူးလားရောက်ပါဘူးတက္ကာယဆိုတာခန္ဓာ၅ပါးဒိဋ္ဌိဆိုတာထင်မှားတာမလား ဒီခန္ဓာ၅ပါးကိုငါသူရောပြမိမပုဂ္ဂိုလ်သတ္တဝါအဖေမေသာသမီးဇနီးခင်မော့ဒါလို့ထင်မှားနေတာသက္ကာယဒိဋ္ဌိအဲ့ဒီခန္ဓာ၅ပါးသုံးလုံးခန္ဓာတစ်ပါးခိုင်နေမြဲတယ်အတ္တကောင်အသက်ကောင်လေးတို့ယူတာကအတ္တဒိဋ္ဌိအဲ့ဒါလေးဟုတ်ရလားမဟုတ်ပါဘူးဗျာမဟုတ်မှန်းပြီးတော့ပယ်လိုက်ပါဒါကြောင့်မဟုတ်ဘူးအရှိမှန်တရားယုံနဲ့နာမည်ရှိတယ် ယောက်ျားတွေမိဘတွေအဖေအမေတွေကဘယ်နေမှာပါလဲမနုတိသစ္စာနဲ့ဆိုတာဘာလို့ပါမဲ့နဲ့ဆက်ဆံရမယ်နဲ့ဆက်ဆံရမယ်နဲ့အများနဲ့ဆက်ဆံလိုက်ခါမှာအပြစ်မဖြစ်အောင်ယူသည်လေးစားတဲ့နဲ့ဆိုယူသည်လေးစားရမယ်လေတနာတဲ့နဲ့ဆိုတနာရမှာမလားအဲ့တော့ကုသိုလ်တွေတိုးွားတာပြည့်ညတ်နေရလဲအသုံးချရရင်ကုသိုလ်ရတာပဲဟောပရမတ္ထနဲ့ကြတော့ဘယ်လိုလုပ်ရမလဲ ရင်ထဲမှာတက္ကဌာနလေးရောရေမိတ်နေဦးမယ်ဘာဌာနပါလဲမိမိရင်ထဲမှာကြောကြနာနာသိရဆက်ဆံတာကတော့အများနဲ့ဆက်ဆံယူသေးတဲ့လူယူသေးလိုက်ရှ िख ိုးလိုက်တနာနေတဲ့လူပြေးလိုက်ကမ်းလိုက်ဒါဆက်ဆံတာလေးရောရေရတဲ့မှာသိရမှာတော့ယူသေးတဲ့လူလည်းယုံနာပဲဟိုးခွေးတွေနွားတွေလည်းပဲယုံနာပါဗျာအဲ ရုပ်တင်တဲ့သူပြမဖို့ပြောတာမဟုတ်ဘူးနော်ဉာဏ်ထဲမှာသိဖို့ယုံနာဓမ္မသင်္ခါရတရားတွေဟောဆက်ပြောနေစာတရားဒုက္ခတရားနန္ဒတရားဒုက္ခတရားဟုတ်တယ်ဒုက္ခသစ္စာတရားအဲ့လိုသိသွားတော့ဘလောက်ကောင်းတဲ့အာယုံပဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တသိတော့တိတ်မတတ်မဲ့ဘူးပေါ့ဟုတ်တယ်မလားမတတ်မဲ့ဘူးမตายရဘူးပေါ့ယင်ထဲကသိနေတော့ ဘဏ္ဍသားနဲ့သမီးတွေသိချောတာပဲတရားမထုတ်ရင်တော့မမောမှာပဲဒါသားနဲ့သမီးထားပါအောင်ဗျာလူလူချင်းတော့မမောလို့ဒုက္ခရောက်မှာမလားဟာသိချောတာပဲမရရင်တော့သိတော့သိနိုင်တယ်သိဖို့သိပဲသွားဖို့ဒါမျိုးရှိတယ်ဟုတ်တော့ဟဲ့တော့လူလူချင်းတော့မှချောမောလာပါအရန်လိုချင်တယ်ခုနရုပ်နေတာနေပဲနေစာဒုက္ခနာတာအာတိဘလို့သိထားတော့တက်တာကိုမရဘူးလားမရပါဘူးခင်ဗျာရဟန္တာမဖြစ်သေးတော့အစင်တော့မစင်ကြဘူးပေါ့ဗျာ messenger ပဲနဲ့တက်တာမရဟုတ်တယ်မလားဟောဘလောက်ပဲချောချောဘလောက်ပဲဥစ္စာပေါ်ပေါ်နေစာတရားတွေပါကွာဒုက္ခတရားတွေတဏှာလို့အောင်ကောင်းလေဘာဖြစ်လို့တဏှာတဏှာစရာလေးမလို့မလားလက်လာလေးတဏှာစရာလေးမလို့တဏှာစရာကောင်းတာမလားလို့အေးဘာဖြစ်လို့တဏှာစရာကောင်းလဲ သူတို့ရဲ့စီးပွားရေးသူတို့ရဲ့အစင်းလှပမှုကိုအကြောင်းပြုပြီးတော့ကာမဂုဏ်တွေလိုက်စားနေကြတယ်မလားမှန်ပါပါဘုရားတရားအထုတ်ဖို့အချိန်ရပါ့မလားမရပါဘူးဘုရားဟာဒါကနာဘုံပေါင်းလားမှန်ပါပါဘုရားဒီတေချာတာနှလုံးသွင်းပါရောရလို့ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်အတိတ်ဟိုင်းအတိတ်တွေကုသိုလ်ကံတွေပြစ္ဆုတ်ပံမှာကြိုးစားမှုတွေကြောင့်ဥစ္စာလည်းပေါ်မှာယုံလည်းချောမယ်အဲ့တော့ဝိုင်းဝိုင်းလေတာပေါ့ဗျာ ဝိုင်းဝဲလေတော့ကိုယ်ကလည်းပြန်ตายရပြီးတော့ဒါမကုန်မဲ့လိုက်စားမယ်ဆိုရင်လူကတတတ်တူတူလေးလောကြသေးပါလေဒါတော့မတရားဖို့တရားတွေရပါမရပါဘူးဝိပဿနာဉာဏ်တွေတော့ရဖို့လွယ်ပါမလွယ်ပါဘူးဗျာဟောဒါဖြင့်ဘယ်ရောက်ဖို့များမလွယ်ပါဘူးဗျာဒါဖြင့်သနာစရာတတ္တဝါပေါ့ဟုတ်တယ်မလားအမေလေးပါရောက်ဖို့များတာဟုတ်ဗျာတရားမှာ69မလားမှန်ပါ အဲဗာနှလုံးမရမှားဖို့များတယ်လေဝိပဿနာတရားတွေမနာဝိပဿနာတရားတွေအာမလို့ငါအိမ်ပဲငါကားပဲငါရွှေပဲငါရွှေမျိုးတွေပဲရွှေမျိုးပေါ်တဲ့ပုဂ္ဂိုလ်ကိုစောင်းပေါ်တာမဟုတ်ပါဘူးဟုတ်လားငါရွှေမျိုးတွေပဲအဲဒါငါပစ္စည်းတွေပဲငါဥစ္စာငါဥစ္စာငါဥစ္စာတိလဲတိရောအဲ့ဒါတွေဆိုရင်ဘာဖြစ်နေပိဋကပိဋကဟောပိဋကဖြစ်ပြီ ခုနကတော့တထေတေတဲ့ခါပိတ်တာလို့ဆိုတော့မနာဘူးလားဗျာမနာပါဘူးဗျာအဲ့ဒါဝိပဿနာတရားတွေအာမထုတ်နိုင်လို့ဘောဗျာဘာလို့လဲအာမထုတ်နိုင်လဲကာမဂုဏ်တွေကာမဂုဏ်တွေပေါ်များတော့ခံစားနေတာပေါ့ဗျာဟုတ်တယ်မလားကာမဂုဏ်ပေါ်များတဲ့သူပဲဖြစ်ဆင်းရဲတဲ့သူပဲဖြစ်ဖြစ်ခံစားပြီးတော့မေ့နေတော့ဒုက္ခရောက်မှာပဲဟုတ်လားအဲ့တော့တဏှာစရာတွေပဲ ကဲကိုယ့်ကိုယ်လည်းပြန်ကြည့်ပါသနာစရာလွတ်မလားမလွတ်သေးဘူးဗျာမလွတ်သေးဘူးဘုရားဘုရားတဲ့စိတ်ချရဘူးလေဘုရားဘုရားဘုရားတဲ့သင်္ကန်းဝတ်ထားလဲစိတ်ချရပါစိတ်ချရပါဘုရားသင်္ကန်းမှာပိုးဖြစ်တယ်ငကားကြီးဖြစ်တယ်ကြကြောက်ဖို့မကောင်းလားကြောက်ပါဘူးအဲ့တော့ဘာရအောင်ကြိုးစားရမယ်မရဘူးလေအောင်ကြိုးစားရမှာပါဗျာအဲ့တော့ဘာရည်ကြီးတယ်နံပါတ်1တတ်တာပါဗျာ ဝိပဿနာဉာဏ်နဲ့ရှင်တဲ့ဩကပနာတတ္ထာတရားဩကလေးဖြာကုနိုင်တာဟလားဩကလေးဖြာကုနိုင်တာအဘယ်တရားလေးပြန်ဖြစ်ဩကလေးဖြာကုနိုင်တာတတ္ထာတရားလေးဒီကမင်းမင်းတို့ကဖြေလို့ပဲဖြေဘဝတန္တရာ သတ္တယဝိပဿနာဉာဏ်ပညာနဲ့ရှင်သောတရားတရားဖြင့်ဩဃဩဃလေးခံရည်ပြကြမှုတရတိကုမြောက်နိုင်ပါပေအပမနိနမမေမလျော့မပေါ့မတန်ထက်တန်သောတတိတရားဖြင့်အပမနိနကုသိုလ်စေတံပွားများရန်ကိုမမေမလျော့မပေါ့မဆထက်တန်သောတတိတရားဖြင့်အနဝဘဝတန္တရာသမုဒ္ဒရာတိကိုတရတိကုမြောက်နိုင်ပါပေ ဝရိယနာသမပဒလုံးလဝရိယဖြင့်ဒုက္ခကာမဒုက္ခတွေကိုအစ္စေတိလွန်မြောက်နိုင်ပါ၏ပညာယအရဟတဘုပညာဖြင့်ပရိသုဇတိဤတေတာအငြိကြီးအာလုံးတို့မှတန်ရှင်းစင်ကြယ်နေနိုင်ပါ၏ဤဒီဤကဲ့သို့ဘဂဝါသုံးလောကထောထားမြတ်စွာဘုရားသည်ဟော စာကရုဏာရှိသောပညာအဖြစ်ကောင်းစွာမြတ်စွာဘုရားဖြေကြားဟောကြားတော်မူလိုက်ပါပေတည်းသာ